တရားစခန်းစားကြအောင်နော်ဥပုသီလာရေးကြမယ်နော်အလုံးလိုက်ဆုံးမယ်အာဘန္တိအာဘန္တိတိတရဏေနတဟတိတရေနတဟအထင်ကသမ္မနာကတံရသမဂတံဥဘောတထတိလံဥဘောတထတိလံ ဓမ္မယသာမိဓမ္မယသာမိနုကံကတဝါနုကံတတဝါဣလန္တိတာဣလန္တိတာမေဗန္တိမေဗန္တိဓမ္မဟောရာမိတံဝရိတာသာလသတိပါရှင်ဖျားနမောတတဗကဝတောရာတောသမ္မာသမ္ဗုဒ္ဓတ္တနမောတတဗကဝ အရဟတောသမ္မသမ္ဗုဒ္ဓနမောတတဗဂဝတောအရဟတောသမ္မသမ္ဗုဒ္ဓနမောတတဗဂဝတောအရဟတောသမ္မသမ္ဗုဒ္ဓဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိ ဒုတိယမိဗုဒ္ဓံတရဏဂစ္ဆာမိဒုတိယမိဓမ္မတရဏဂစ္ဆာမိဒုတိယမိသာဂတရဏဂစ္ဆာမိတတယမိဗုဒ္ဓံတရဏဂစ္ဆာမိတတယမိဓမ္မတရဏဂစ္ဆာမိတတယမိတံဃံတရဏဂစ္ဆာမိတရဏဂမနံပရိပုံဏံအာဘအာဘဒီဝရှင်ဖေယ အာနာတိပါဒာဝိရမဏိတိတ်္ခာပဒံသမာရိယာမိပါဏာတိပါဒာဝိရမဏိတိတ်္ခာပဒံသမာရိယာမိအာထေနာဒါနာဝိရမဏိတိတ်္ခာပဒံသမာရိယာမိအာဒိဏဒါနာဝေရမိတိတ်္ခာပရံသမာရိယာမိအပ္ပမစရိယဝေရမဏိတိတ်္ခာပဒံသမာရိယာမိ အပြမစရိယဝေရမိတိကာဗရံတမာရိယာမိဟူတာဝါဒာဝေရမဏိတိကာဗရံတမာရိယာမိဟူတာဝါဒာဝေရမိတိကာဗရံတမာရိယာမိသူရာမေရိယမေစာပမာရဌာနာဝေရမဏိတိကာဗရံတမာရိယာမိသူရာမေရရမေစာပမာဏဌာနာဝေရမဏိတိကာဗရံတမာရိယာမိ ဝိကာလဘောဇနာဝေရမဏိတေခာပရံသမာရိယာမိဝိကာလဘောဇနာဝေရမဏိတေခာပရံသမာရိယာမိနိစ္စနိစ္စဂီတာဂီတာဝါရိတာဝါရိတာဝိတုကဝိတုကတဒနာတဒနာမာလာကန္ဒမာလာကန္ဒ ဝိလေပနာနာဓာရဏဓာရဏမန္တနာမန္တနာဝိဘုဒနာဌာနာဝိရမဏိတိတ်္ခာပဒံသမာရိယာမိဝိဘုဒနာဌာနာဝိရမဏိတိတ်္ခာပဒံသမာရိယာမိဩသာတေနမဟာတေနဝိရမဏိတိတ်္ခာပဒံသမာရိယာမိ ဥစ္စာတေနမဟာတေနဝေရမဏိတိခာပရံတမာရိယာမိဣဒံမေတိလံဣဒံမေတိလံနိဗ္ဗာနတနိဗ္ဗာနတပစ္စယောပစ္စယောဟောတုဟောတုအပမဒေနတမရိထအမဗန္ဒီပါရှင်ဖျား ဘုရားရှိခိုးကြမယ်နော်ဘုရားကုံတော်ကိုပါဘုရားကုံတော်ကျော်7နံပါတ်73ဘုရားကုံတော်ကိုပါတရားကုံတော်6ပါသံဃာကုံတော်ကိုပါကုံတော်လေးတွေပါဠိနဲ့အဓိပ္ပာယ်လေးတွေနဲ့ကတော့ကြမယ်နမောတတ္တ3ခေါက်အတူတူဆိုမယ်နမောတတ္တဘဂဝါတော အရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တဣတိပိသောဘဂဝအရဟံသမ္မာသမ္ဗုဒ္ဓော ဝိဇာစရဏတမနောကနောလောကဝိတုအနုတရောပုရိသဓမ္မတာတိတထာဒီဝနုတနာဘုဒ္ဓဘဂဝါကိလေသာတိဟုသောယန္တုဟုပေတတ္တောမူပြီးသောမြတ်စွာဘုရားပါရကား အလုံးစုံသောတရားတို့ကိုကိုယ်တိုင်မှစွာသိတော်မူသောမြတ်စွာမြတ်စွာဘုရားပါရကဝိဇာဉာဏ်သုံးပါးဝိဇာဉာဏ်ရှိပါသရဏသရဏတစ္ဆငါပါတို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားပါရကကောင်းသောစကားကိုဆိုလိုဘုရားတော်မြတ်စွာဘုရားပါရက လောကသုံးပါးကိုသိတော်မူတတ်သောမြတ်စွာဘုရားပါတကားအတုမရှိအတော်မူသည်ဖြစ်၍ဘယင်ခြင်းတော်လူယောက်ျားနာယောက်ျားတရိစ္ဆာန်ယောက်ျားတို့ကိုယင်ကြီးယင်ကြီးအောင်ဆုမတော်မူတတ်သောမြတ်စွာဘုရားပါတကား နတ်လူတို့၏ဆရာတူဖြစ်တော်မူသောမြတ်စွာဘုရားပါရကဘုရားပါရကသစ္စာလေးသစ္စာလေးရတရားမြတ်ကိုပိုင်ခြားတဲ့တင်းကိုယ်တိုင်မြည်၍သုံးခွင်ဘုံသုံးခွင်ဘုံသာဝင်ရလေဟောကြားမြတ်ဖို့သိစေတော်မူသောမြတ်စွာဘုရားပါရက ဣတရိယဓမ္မယတတိရိကမ္မပယတတိဟုသောဘုံတော်ဘုံတော်6စုံဘဂဝကုံတော်တို့နှင့် ပြည့်စုံတော်မူပေသောမြတ်စွာဘုရားဗာရကဤကိုပါသောဂုံတော်တို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားယုန်တိမြန်တို့လက်ဆုံမှု၍ရှိခိုးပါ၏မြန်တို့ပါ၏ ကိုယ်ွယ်ပါ၏ရှိကပါ၏ရှင်မြတ်ဗျာသာဂတောဘဂဝတာဓမ္မောအန္တိတိကောအခာတိကောဣပတိကောဩပနိကောပစ္စယဝရိတဘောဝိညူယိမြတ်စွာဘုရားသည်ကောင်းစွာဟောကြားတော်မူသောပရိယမေဖို့နိဗ္ဗာန်တရား စေပါပါရကအရိယာပုဂ္ဂိုလ်တို့သည်ကိုယ်တိုင်ရှုမြင်ပြီးတော့မဘုံနိဗ္ဗာန်တရားကိုပါပါရကကာမလီကာမလီဈာမေကာလ၌ကိုကျိုးကိုဖြစ်စေတတ်သောမတရားလေးပါပါရကလာလဲရှုလဲကိုတိုက်တွန်းအပ်သောခြင်းကိုခံတိုက်သော မဘုံနိဗ္ဗာန်တရားကိုပါပါရကကာယဆောင်ရခြင်းလာထိုက်သောမဘုံနိဗ္ဗာန်တရားကိုပါပါရကဥဂတိတိညုသာသောအရိယာပုဂ္ဂိုလ်အရိယာပုဂ္ဂိုလ်တို့သည်မိမိတို့စိတ်၌တိအတရားခံစားအပ်သောပြီးတော့မဘုံနိဗ္ဗာန်တရားကိုပါပါရကဤ၆ပါးသောဂုဏ်တို့နှင့် ပြည့်စုံတော်မူသောပြည့်စုံတော်မူသောတရားတော်မြတ်ပေါင်းအားယူသည်ယုန်သည်မြတ်တို့လက်ဆုံမိုး၍ရှိခိုးရှိခိုးပါ၏မြတ်တို့ပါ၏ကိုးွယ်ပါ၏ရှိကပါ၏ရှင်မြတ်ဗျာသုပတိဗန္နောဘဂဝါတောတာဝကတံကောဥဇုပတိဗန္နောဘဂဝါတောတာဝကတံကော ညာယပฏิပန္နောဘဂဝါတောတာဝကတံကောသမိစေပฏิပန္နောဘဂဝါတောတာဝကတံကောသရီရသတ္တာရိပရိတယောဂီနိအထအထဂုရိတပုဂ္ဂလာဧတဘဂဝါတောတာဝကတံကောအာဟုနိယောပါဟုနိယော ဒခိနီဒခိနီယောဣသလိကရိနီယောအနုတရဘုံညေကတံလောကတကောင်းသောခြင်းကိုကြည်မြည်သောဖြစ်သောဤရတံကရှိပါအပေါင်းမာရကဖြောင်းပါသောခြင်းကိုကြည်မြည်ခြင်းစေဖြစ်သောအရိယတံကရှိပါအပေါင်းမာရက နိဗ္ဗာန်ကျုံးကကျင်းပြီးကျင်းစေဖြစ်သောအရိယတန်ခါရှင်ပါပေါင်းပါတကားယူသည်မူပြုတော်ခြင်းမိခြင်းစဉ်ဖြစ်တော်ရိယတန်ခါရှင်ပါပေါင်းပါတကားဝိမဆောင်၍လူအပ်သောပစ္စည်းလေးပါးတို့ကိုအလုခံတော်ရိယတန်ခါရှင်ပါပေါင်းပါတကား ဧတေကောနုအလုငါဒုစီယသောအာကနုကဒါနာကိုအလုခံတိုင်းတော်ရိယတကရှင်ပါအောင်မာရကမြတ်သောလူခံတိုင်းတော်ရိယတကရှင်ပါအောင်မာရကလောချီမူရင်ကိုခံတိုင်းတော်ရိယတကရှင်ပါအောင်မာရကလူလူအပေါင်း၏ကောင်းမှုမျိုးစေ့စံပြုချက်ချရာ အတူအတူမရှိနေရမြေကောင်းသောဝတ္တေဖြစ်သောအရိယအရိယတန်ခါရှိပါပေါင်းပါရကဤဤကိုပါသောဂုဏ်တော်တို့နှင့်ပြည့်စုံတော်မူပေသောအရိယတန်ခါတော်မြတ်ပေါင်းပါယူသည်ယူသည်မြတ်နိုးလက်ဆုံးမူ၏ရှိကိုပါ၏ကိုမြတ်နိုးပါ၏ကိုယ်ွယ်ပါ၏ရှိကပါ၏ရှင်မြတ်ဗျာ ဤသို့ဘုရားတရားသာကာယရဏသုံးပါးမိဘဆရာသမားတို့ယုတိမြတ်တို့အဆုံးကို၍ရှ िख ိုးရှ िख ိုးဘူးသောဘုမြောမန်သောရောရသောရောရသောပနာမကုသိုလ်ကံစေတနာပေါင်းတို့ကြောင့်အပြစ်ခတ်သိဒေခတ်သိရံခတ်သိအန္တရာယ်ခတ်သိလို့မှာ အာဂတိကိလို့ငြိမ်းကြောင်းမြရောက်ကုန်သည်ဖြစ်၍မဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်သို့ရောက်ကြောင်းသူတော်ကောင်းတို့ရဲ့ခြင်းတရားဘဝမချာကြိုးစားမယုံအာထုံနိုင်ရပါလို့ယေရှင်မြတ်ဖေဟာပြီးတော့928မိတ္တာရပုဂ္ဂိုလ်7ယောက်ပုံမယ်ဆာမျက်နှာ20ဆာမျက်နှာ20ကိုသွားမယ် အဲ့မှာအနောရိတပုဂ္ဂိုလ်၅ယောက်စာပြီးပို့မယ်နော်အလုံးသောတတ္တဝါတွေပိယံခတိငြိမ်းကြပါစေဓမ္မတာခတိငြိမ်းကြပါစေစေယကတိငြိမ်းကြပါစေတလုံးစေဝါဤချမ်းကြပါစေအလုံးသောတရှိသူတွေ တေယံခတိငြိမ်ရပါစေသောတာခတိငြိမ်ရပါစေရှင်ရကတိငြိမ်ရပါစေနှလုံးစေဝါဝိချမ်းရပါစေအလုံးသောတေရှားရှိသူဘေးရန်ကတိငြိမ်ရပါစေသောတာခတိငြိမ်ရပါစေ ဆင်းရဲကတိငြိမ်းကြပါစေနှလုံးစီဝါအေးချမ်းကြပါစေအလုံးသောပုဂ္ဂိုလ်တွေဘေးရန်ကတိငြိမ်းကြပါစေဒေါသကတိငြိမ်းကြပါစေရှင်ရကတိငြိမ်းကြပါစေနှလုံးစီဝါအေးချမ်းကြပါစေအလုံးသောခန္ဓာကိုယ်အတဘောရှိသူတွေ ဘေယံခတိငြိမ်ကြပါစေဒေါသခတိငြိမ်ကြပါစေစေယကတိငြိမ်ကြပါစေလုံးစေမစေဝကြကြပါစေအလုံးသောမြို့သမီးတွေဘေယံခတိငြိမ်ကြပါစေဒေါသခတိငြိမ်ကြပါစေ အလုံးတော်ရိယာဘုက္ခုရိ တေယံကတိငြိမ်ကြပါစေသောတာကတိငြိမ်ကြပါစေစေယကတိငြိမ်ကြပါစေသောစေဝါအေးချမ်းကြပါစေအလုံးသောဘုရုရှင်ပုဂ္ဂိုလ်တွေဘေးရန်ကတိငြိမ်ကြပါစေသောတာကတိငြိမ်ကြပါစေ ဆင်းရဲကတိငြိမ်းကြပါစေနှလုံးစေဝံချမ်းကြပါစေအလုံးစုံနမြမာတွေဘေးရကတိငြိမ်းကြပါစေသဘာတိငြိမ်းကြပါစေဆင်းရဲကတိငြိမ်းကြပါစေနှလုံးစေဝံချမ်းကြပါစေအလုံးစုံလူသားတွေ ပိသေယခတိယပါစေသောတာညီကြပါစေဆင်းရဲကတိညီကြပါစေနှလုံးစိတ်ဝါအေးချမ်းကြပါစေအလုံးသောဘေဘုံမာရီသေယခတိခတိညီကြပါစေသောတာကတိသာကငြိမ်ငြိမ်ကြပါစေ ဆင်းရဲကတိကတိငြိမ်းကြပါစေမြစ်စေဝံဤကြံကြပါစေသာဓုသာဓုသာဓုသာဓုလူတရားမထိုင်ခင်ပရိကံလေးတွေလောက်ကြမယ်နော်ပရိကံဆိုတော့လူရဲ့တဘာဝပြောမှဆိုမှတွေရှိကြတာသူတမင်ဖျားတရားတန်ခါရဏသုံးပါးပေါ်ပြမဆို ပျော်မာတွေရှိအဖြစ်တွေဖြစ်နေတတ်မိဘဆရာသမားတွေပေါ့ပြမပျော်မာတွေပြူမပျော်မာတွေရှိနေအဖြစ်ဖြစ်တတ်စိတ်ထရပြမနဲ့ပြဒါလေးတွေပြေပြောင်းငြိမ့်တော့လေးလေးနဲ့နဲ့ထားတောင်းမှာတော့အဲအတူတူဆိုကြမယ်အရှင်ဘုရားတပည့်တော်သည်ဘဝတန်တရားဆက်စမစား၍ယနေ့ချိန်ထိ ရားတရားတန်ခါရဏသုံးပါးမိဘရှာသမာပညာရှိရိယာတော်ကောင်းများကိုကာယကံဝစီကံမနောကံတို့ဖြင့်မြမကျုလူမိခဲ့လျင်ခုလိုပါယံတောင်းပါအပ်တောင်းပါအပ်ပါသည်ရှင်ဖေယဒီတော့ကိုခန္ဓာကိုယ်နဲ့ဘုရားနဲ့ကံပေါင်းချများအကြရအောင် ရှင်ဘေယတပည့်တော်သည်တရားအလုံးနေသည့်ချိန်ကာလအတွင်း၌တပည့်တော်၏အသက်နှင့်ခန္ဓာကိုယ်ကိုမြတ်စွာဘုရားမြတ်စွာဘုရား၎င်းကမ္မဋ္ဌာန်းဆရာ၎င်းအနင်းပါ၏ရှင်ဘုရားအဲပြီးတော့ဘုရားတရားထုတ်ကြမယ်နော်တရားထိုင်တဲ့ကကြံတင့်တော်တဲ့ ကိုယ်နဲ့တင့်တော်တဲ့ဣရိယာပုနေနဲ့ထိုင်နိုင်ပါတယ်။ဒီမှာဆုံးဘုရားကုံတော်စာပွားကြမယ်။ဘုရားကုံတော်ပွားခြင်းကြောင့်စိတ်တွေကြည်လင်းနေစိတ်တွေထက်သန်ပါတယ်။စိတ်ကကြည်လင်းနေမှထက်သန်နေမှစိတ်ဓာတ်တွေကြာနေစိတ်ညစ်နေပူပန်နေဆိုအထုတ်လို့မကောင်း။အကြောင်းတို့ဒီမှာကတရားတစ်ခုအထုတ်မဲ့ကြရင်အရင်ဆုံးကိုယ်စိတ်ကိုအေးအောင်ငြိမ်းအောင်ကြည်လင်အောင်လုပ်ဖို့တိုက်တွန်းတာ။ ဘုရားကုံတော်စာပွားမယ်နော်ဘုရားကုံတော်စာပွားလို့ဒီနေ့သူကတော်ပွားကြတော့သူကတော်တင်းနေတော်ရိယာမဲ့ဟူသောသွားခြင်းရှိတော်မူသောမြတ်စွာဘုရားသူကတော်တင့်နေတော်ရိယာမဲ့ဟူသောသွားခြင်းရှိတော်မူသောမြတ်စွာဘုရားမညံပုံညာရသွားသွားပုံလာပုံနေပုံထိုင်ပုံเนี่ย ကြီးညိုဝေရဆောင်နော်ဒါကိုတင့်နေတယ်လေးစားစရာကောင်းတယ်ဖရာဆိုတာတော့ပြောစရာမရှိဘူးပေါ့ဗျာရာဓမဉ္ဇဉ်ဘုံဉ္ဇဉ်ပစ္စကနာဉ္ဇဉ်တပိဏဉ္ဇဉ်တွေရတာတော့အင်တန်ကြီးညိုစရာကောင်းဒါကြောင့်ရှင်ဝကလေးတို့ရှင်ဝကလေးနှစ်ပါးလုံးမှာဖရာကိုဖူးခြင်းနဲ့စိတ်တွေပေါက်တယ်ရှင်ဝကလေးတစ်ပါးဆိုမျက်မပြတ်ကိုရသော်ပြရဲ့ ကြည်နေဖူးမြင်ခြင်းနေတော့တကတော်တင့်နေတော်ရိယာမဲဟုသောသွားခြင်းရှိတော်မူသောမြတ်စွာဘုရားတိတိဓမ္မတောကမိသာနောနေရ250လောက်ထက်မှာ ရာရှင်ပြိဋိမာဆန္ဒဝေအိန္ဒိယဝတိတိဓမ္မသောကမင်းကြီးပေါ့နိရောဓတာမဏိယန္တာဖြစ်တဲ့နိရောဓတာမဏိလေးမင်းရဲ့မြင်မှာဖြတ်သွားတာတွေ့တော့ကြီးညိုတာကိုရင်ဆိုတော့ကိုရင်ဖြစ်ပေမဲ့လည်းယန္တာဖြစ်တော့သွားပုံလာပုံနဲ့အတန်ကြီးညိုစရာကောင်းတာလေးစားစရာကောင်းတန်တော်ပိန်ပြီးတယ်ညောလူပစ္စည်းတွေလှူတာဆုံးနေလှူတာ သူကတော်တင့်နေသောရိယာမဲဥသောသွားခြင်းရှိတော်မူသောမြတ်စွာဘုရား တရားထုတ်တဲ့အခါကျဘယ်တရားပဲအထုအထုဘုရားကုံတို့ဘောပါဘုရားဘောပါစိတ်တည်ကြည်လင်အေးချမ်းနေငြိမ်းချမ်းနေအဲ့ဒါမှတရားထုတ်ရတာမှန်ပူလောင်နေပြီဆိုရင်တော့မဟုတ်တော့တိတ်လိုချင်မှုအာကြည်နေလည်းပဲပူလောင်နေတော့တရားမရနိုင်ဘူးဗျာ နော်သူကတော့အထိပယ်တစ်မျိုးပွားကြောင်းနော်သူကကောင်းတော့ပေါ့ကတသွားတယ်ကြွတယ်ပေါ့ဗျာသူကတော့ကောင်းသောနိဗ္ဗာန်သို့ကြွတော်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားပြိဋိဘံဆံသွားပြီရတ္တမညဖုန်ညာရရတ္တမညရတော့ကိလေသာတွေအကုန်လုံးကင်းသွားတယ်ပယ်တတ်ပြလိုက်တော့ နောက်တာဘဝတည်တည်ဖြစ်တော့အကြောင်းကိုမြတ်စွာဘုရားနိဗ္ဗာန်ကြွသွားနိဗ္ဗာန်ရောက်သွားပြီအကြောင်းသူကတော့ကောင်းသောနိဗ္ဗာန်သို့ကြွသွားတော်မူသောမြတ်စွာဘုရား စိတ်လေးအေးချမ်းတာမေတ္တာနဲ့ပို့ကြအောင်နော်မေတ္တာတော့အဆုံးကသုံးခုပို့တာဟုတ်ဓမ္မလူတွေနောက်တော့တတ်တော်တွေအားလူတွေကပ္ပမေဝမှာရှိတဲ့လူတွေအာယုံပြုပြီးလူချင်းချင်းလက်ပတ်ချင်းခင်းရှင်းကြပါစေလူသားတွေတယောက်နဲ့တယောက်လိမ့်နေကြမှာဆိုရင်လင်္ကာတဲ့ပုဂ္ဂိုလ်လိမ့်တဲ့ပုဂ္ဂိုလ်ဘယ်တော့မှဆင်မပြေစိတ်တွေမငြိမ်ချမ်းဘူး အဲကြောင့်နေတဲ့လက်ပြားရင်ကင်းပြီးတော့ငြိမ်ချမ်းချမ်းဖြစ်ဖို့မေတ္တာပို့လို့လူချင်းချင်းလက်ပတ်ချင်းကင်းရှင်းကြပါစေ။ လူတွေတယောက်နဲ့တယောက်ထင်မြင်သေးတယ်အကြည့်တွေကြည့်နေတယ်အဲ့ဒီနေရာမငြိမ်းချမ်းဘူးထင်မြင်သေးခံတဲ့ပုဂ္ဂိုလ်နဲ့ထင်မြင်သေးတဲ့ပုဂ္ဂိုလ်ထင်မြင်သေးစကားတွေပြောတယ်ထင်မြင်သေးတဲ့ဆက်ဆံမှုတွေလုပ်တယ်အဲ့ဒီနေရာဘယ်တော့မှမငြိမ်းချမ်းဒါကြောင့်သူတို့တွေထင်မြင်သေးမှုတွေကင်းပြီးတော့ရင်းချမ်းချမ်းနေနိုင်ကြပါစေထင်သေးခြင်းချင်းချင်းကင်းရှင်းကြပါစေ။ ရှင်သေးခြင်းချင်းချင်းခင်းရှင်းကြပါစေ။ ဆင်းရဲလိုခြင်းရဲ့ချင်းချင်းကင်းရှင်းကြပါစေ။ကြောက်နေတော့ဒုက္ခရောက်လို့ရင်ဒုက္ခရောက်လို့တဲ့ပုဂ္ဂိုလ်နဲ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ကတော့မှဆင်ပြေပါဘူး။မငြိမ်ချမ်းပါ။အဲကြောင့်ဘုန်းကြီးတို့တွေငြိမ်ချမ်းကိုယ့်ရဲ့ငြိမ်တဲ့အေးတဲ့စိတ်တွေစေလွတ်ပေးပုတ်လွတ်နေရဓမ္မအကောင်းရင်ဓမ္မနိုင်ပါအာဓမ္မအကောင်းနေအာဓမ္မနိုင်လို့ ဓမ္မနဲ့အားလည်းမတိုက်ပွဲပေါ့။ဦးနှတဘာလည်းနဲ့တော့ဓမ္မအာမကောင်းရင်တော့ခံရတာပေါ့ဗျာ။အကောင်းလေ့ကျင့်လို့ဓမ္မရီအကောင်းရင်ဓမ္မအကောင်းဓမ္မရီအာနေနဲ့ဓမ္မအာနေဆင်းရဲလိုခြင်းချင်းချင်းကင်းရှင်းကြပါစေ။ ကဘာလုံးမှာရှိတဲ့လူသားတွေအာယုံပြုပြီးပို့ရတယ် နော်တတဝါအလုံးပေါ့ဗျာဒီဆက်ကြောင်းလားဆက်ကြောင်းလားအလုံးမှာရှိတဲ့တတဝါတွေအာယုပြုပြီးတော့တတဝါချင်းချင်းလက်ပတ်ချင်းခင်းရှင်းကြပါစေမြင်ရတဲ့ပုဂ္ဂိုလ်တိရစ္ဆာန်တွေတကောင်တကောင်လက်ပတ်အနိုင်ကျင့်တာနတ်တွေလည်းရှိတာပဲလက်ပတ် ထင်မြင်သေးတဲ့အကြည်တွေအမျောတွေဆက်ဆံမှုတွေတခြားပုဂ္ဂိုလ်လည်းဖြစ်တယ်။နတ်တွေလည်းဖြစ်တယ်။ပြမာတွေလည်းဖြစ်တယ်။ထင်သေးခြင်းချင်းချင်းကင်းရှင်းကြပါစေ။ထင်သေးခြင်းချင်းချင်းကင်းရှင်းကြပါစေ။ ချင်းရဲ့လိုချင်းချင်းချင်းကင်းရှင်းကြပါစေတတ္တဝါတွေတဦးနဲ့တူဆင်းရဲဒုက္ခရအောင်လုပ်ကြရရှိတယ်ဒီတော့အဲ့ပုဂ္ဂိုလ်နှစ်ဦးလုံးစိတ်ငြိမ်းချမ်းမှုဖြစ်နေဆင်ပြေလို့ဆင်ပြေဖို့မဖြစ်နိုင်ဒါကြောင့်ဒုနဲ့ဒုဆင်းရဲဒုက္ခရအောင်လုပ်တာတွေမဖြစ်ကြပါစေနဲ့မလုပ်ကြပါစေနဲ့ ဘုန်းကြီးတို့တရားထုတ်တဲ့အခါကျတော့ငါဟာခုချက်ချင်းတရားတော်မှာမလားမြောင်ကြည့်ရတယ်ပညာရှာစီဝါရှာတဲ့ကငါဘယ်တော့မှမသေးတော့စိတ်တမျိုးနဲ့ရှာမပညာတတ်စီဝါပြမှာကိုယ်ကတရားထုံတာဆိုတော့အဲဒီပေခြင်းတရားကိုမြောင်ကြည့်ရပေခြင်းတရားမြောင်ကြည့်ကသူများအသေးကိုရင်ကြည့်ရင်တော့ပုံမြင်လာတာဒါကြောင့်ရှေးဆရာတော်ကြီးက မတိခြင်းသုတ်တန်သွားမရဏတတိယနာနာဘွားမတိရနိဗ္ဗာန်ရောက်ခြင်းသုတ်တန်သွားပြီးတော့တေခြင်းတရားမြောင်ကြည့်မြင်လွယ်လို့ခိုင်းတော့ဒါလည်းလို့ခုနကကိုယ်ကဒီသေးပါတဲ့ပုံကိုရုပ်လောင်းနေမြင်မှုတယ်မှတ်မိတယ်ဆိုရင်တော့ဘယ်နေရာမဆိုဆင်ញလို့ရအောင်တည်သွားတဲ့ကိုယ်ရင်တည်သွားတဲ့ပုံကိုတရားပြဟင်းမင်းတို့လည်းငါလိုပဲဒီမှာပဲငါအသေးကိုမြောင်ကြည့်ဒါမျိုးတရားပြ သူ့အသေးကိုဘုန်းကြီးတို့မြင်အောင်ကြည်ဖို့ရည်ကြည်တယ်။ကိုမြင်မှုတဲ့ရုပ်လောင်းတစ်ခုကြည့်ပြီးတော့တတ္တဝါနဲ့တတ္တဝါတွေကမွေးလာရင်သိကြပါလား။သိခြင်းသဘောကိုမလွန်ဆန်နိုင်ပါလား။ သူ့အသေးကိုမြင်ပြီးဆိုကိုယ်အသေးပေါ့ကိုယ်ခုသေးနေတဲ့ပုံမျိုးငါသည်သူ့လိုပဲမုတ်ချသေးရမည်သေခြင်းသဘောမလွန်ဆန်းနိုင်ငါသည်သူ့လိုပဲမုတ်ချသေးရမည်ခုသေးနေတဲ့သဘောမျိုးခုသေးရမယ့်သဘောမျိုးမြင်အောင်ကြည့်ရအောင်ကိုယ်တည်းမြောင်ကြည့်နိုင် တရားရပါတယ်ဒီလိုဆရာတို့တွေကမိန်ကြတော့အာဒီသူလိုပဲမုတ်ချတရားမြည်တည်ခြင်းသဘောမလွန်ဆန်းနိုင် သိခြင်းသဘောသိလာရင်အသက်ရှင်မှုကြောင့်ပြုပြီးမှန်တက်တဲ့မှန်ပေါ့ဗျာဒါလို့လို့လျှော့ကြတော့တရားမှန်သိပြုမှမှန်တက်တော့တရားမှမသိတဲ့ကာယမှန်တက်မှန်နေထောင်ရမှန်နေထောင်ပြီးတော့ငါလို့ရင်ဖြစ်တယ်ငါပြောရင်ဖြစ်တယ်ငါကြံရင်ဖြစ်တယ်မှန်နေမကောင်းတာကောင်းလောက်တာမကောင်းတာကုန်ပြောတာ မကောင်းတာကုံတွေးတာဘာမှမကြောက်သိချင်းတရားမြင်သွားရင်ခုနစီဝမှာဒီမှန်ကလျှော့လာတယ်နေလာတယ်ကင်းလာမကောင်းတာလောက်မဝင်နေလာမကောင်းတာပြောမဝင်နေလာတယ်မကောင်းတာတွေးရမှာကြောက်လာဒါလိုဖြစ်လာသူကစိတ်ကောင်းနှလုံးကောင်းတွေပြောင်းလာအကောင်းပြောင်းလာ သိချင်းနည်းနည်းမြင်နည်းနည်းပြောင်းပါတယ်များများမြင်များများပြောင်းတယ်ဘုန်းကြီးမြောင်ရှုဘုန်းကြီးပြောင်းပါယောဂီတို့မြောင်ရှုနေယောဂီတို့ပြောင်းပါဖရာတရားတို့ကဗတ်မလိုက်လောက်တဲ့ပုဂ္ဂိုလ်ကြိုးရသေးတယ်။တန်ဒိဋ္ဌိကပြီးတော့ကိုနှစ်သက်တဲ့ကမ္မနာဆက်လက်ပြီးအားထုတ်မယ်နော်။ 7နိုင်ထုတ်ပြီးသားဗျာဒီလိုချိန်ပြီးအောင်ထိုင်နိုင်တဲ့ညထိုင်နိုင်တဲ့တော့ဝမ်းမြောက်ဝမ်းသာသာဓုခေါ်ပါလေအားလုံးသာဓုသာဓုခုတရားနာကြအောင်နော်တက်တောင်တက်တာနဲ့တရားနာကြမယ်နော် နှစ်ပိုင်းကတော့လုံးနဲ့ပတ်သက်တာညနေပိုင်းနဲ့လုံးနဲ့ပတ်သက်တာတွေရှိတယ်ပါဒီနေ့အလုပ်ပေးနဲ့ပတ်သက်တာနဲ့ပတ်သက်ပြီးတရားတစ်ပုဒ်တုတ်တဲ့တုတ်ပေါ့လေတရားတစ်ပုဒ်ဆိုတော့သူလည်းချိန်ကြတယ်မာလူကြပုဒ်တာတုတ်တာမာလူကြပုဒ်တာတုတ်ဒီတုတ်ကိုဟောပြောဖို့ရည်ရွယ်ထားပါတယ်ဒီတုတ်ကဘယ်မှာပါလဲဆိုတန်ရုပ်ဒုတိယဟုတ်ပေါ့ဗျာတာလာဝဲ တာလာရင်နာဝကတန်ယုံမှာပါပါတယ်။ဇာမဏ294 299အဲ့မှာပါပါတယ်။ကြောင်ရာတော့တက်ကြီးရန်တော်တပါအသက်ကြီးမှဘုရားကြီးသွားတရားတောင်းတဲ့အကြောင်းအရာပါငငယ်တော့ကသူကတရားမထုတ် မှုဝမမနေခဲ့တဲ့သဘောပဲတက်ကြီးလာမှဘုရားကြီးသွားတရားတောင်းဘုရားကြီးတရားတောင်းလာအလုံးမြတ်စွာဘုရားတပည့်တော်ကိုသူကတော့ပါဠိနဲ့တောင်းတော့ဗျာသာဓုပန်းနေသာဓုမေပန်းနေဘဂဝတံခိတ်တေနဓမ္မတေတိတုရသော်ဗျာရသော်ဗျာတပည့်တော်ဟာတရားကိုအကျဉ်းချုပ်ဟောတော်မူပါဒါလျှောက်တာ ယမဟံဘဂဝါတော်ဓမ္မံတုတ်တော်ရသော်ပြဟောကြားတဲ့တရားတော်များကိုကြားနာပြီးတော့ဧကောတပါးဒီတရားတော်တကဧကောတယောက်ဒီတပါးဒီဥပခတ်ထောစိတ်ငြိမ်ရာရမှာကပ်ပြီးတော့တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာမှာကပ်ပြီးတော့အပမတ်တော်မမေးမလျော်သည်ဖြစ်၍အတ္တပြီးပြင်းထန်သော အပြင်းထားအထုတ်ဖြစ်၍ပဏိတတ်သောနိဗ္ဗာန်ကိုဆေလွတ်စီဖြစ်၍ဝေရတိနေပါမယ်အထုတ်ပါမယ်ပြောတာအဲ့မှာသူကမြတ်စွာဘုရားအသက်ကြီးမှတောင်းတဲ့အတွက်သူအပြစ်တင်တာလဲပါတယ်မြတ်စွာဘုရားပြန်မိတ်တဲ့စကားကြတော့နောက်ပြီးတော့ချီးမြှောက်လို့တဲ့စကားလဲပါတယ် သူကဘာမိတ်လဲသူကဘာလျှောက်လဲမြတ်စွာဘုရားတပည့်တော်တပည့်တော်ကိုတရားအကျဉ်းချုပ်ဟောတော်မူပါမြတ်စွာဘုရားဟောတဲ့အတိုင်းတပည့်တော်တပါးတည်းနေပြီးတော့တိတ်ဆိတ်တဲ့ညင်သက်တဲ့နေရာမှာတပါးတည်းနေပြီးတော့မမေ့မလျော့ပြင်းပြင်းထန်ထန်အထောက်ပါမယ်နိဗ္ဗာန်ကိုဆေလို့နိဗ္ဗာန်ကိုရောက်အထောက်ပါမယ်ဒီလိုရောက်တယ်ဒီတော့မြတ်စွာဘုရားဗာမိတ်နေတာ သူ့နာမည်မာလူကြဗုဒ္ဓမာလူကြရဲ့တာဖြစ်လို့မာလူကြပုံနေမာရဲ့တာဖြစ်လို့မာလူကြဗုဒ္ဓလို့ဒီလိုခေါ်ပါတယ်မာလူကြဗုဒ္ဓသင်လိုတက်ရကြည်တဲ့ယဟန်ကအချင်းချုပ်ဟောပါတောင်းမှနေရင်ငယ်ရွယ်တဲ့ပုံကောင်များကြငါဖျားဘယ်လိုဟောရမလဲပြောရမလဲဆိုလိုတာတော့ဗာလဲဆိုမြတ်စွာဘုရားပြောလို့ရင် အရွယ်ငယ်စဉ်ခေါင်းကတရားမထုတ်ခဲ့ပဲနေခဲ့တယ်တခုလိုသက်ရွယ်ကြီးမှတရားထုတ်မယ်ဆိုရင်ရဟန်းငယ်လေးတွေလည်းတင့်လို့ပဲအောက်မိတ်မှာပေါ့အငယ်တို့တရားထုတ်ဆရာမလို့ကြီးမှအထုတ်ရတာပဲဒီလိုပြောနေကြမယ်လို့ဒီမာလူကြဗုဒ္ဓယဟန်ကိုယဟန်ကြီးကိုမြတ်စွာဘုရားပြစ်တင်တဲ့သဘောနဲ့လည်းပြောတယ်သူမြတ်စွာဘုရားမိန်တော်မူတော့နောက်တစ်ခါ သူအသက်အရွယ်ကြီးတာတောင်မှအထုတ်တဲ့သဘောမျိုးချီးမွမ်းလိုတဲ့သဘောမျိုးနဲ့မိတ်လာနဲ့ပါတယ်။ဟောသင်တို့အသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်အထုတ်နေဟောအသက်အသက်ကြီးနေတာတော့အထုတ်နိုင်သေးတယ်။ရန်ငယ်လေးတွေအဲ့မှာသူ့ဟာငါတို့လည်းအထုတ်တင်တာပဲ။အဲ့လိုအကြအတုယူလိုက်မယ်ဆိုတဲ့ချီးမွမ်းတာလည်းပါတာပေါ့နော်။အဲ့တော့မြတ်စွာဘုရား အဲ့ဒီလိုမိတ်လိုက်တဲ့ခါကျတော့သူကဘာလျှောက်လဲမြတ်စွာဘုရားတဲ့တပီတော့အသက်အရွယ်ကြီးပြီမဲ့လို့လဲတပီတော့မြတ်စွာဘုရားဟောအချင်းချင်းဟောထားတဲ့တရားတွေကိုတပီတော့နားလည်နိုင်စွာရှိနိုင်ပါလေပြီးတော့တရားတော်ရဲ့အမွေကိုလည်းခံနိုင်ွယ်ရှိပါတယ်ဒီလိုလျှောက်ထားတာပါအဲ့ဒီမှာဘုန်းကြီးတို့သူလျှောက်တဲ့တရားတောင်းတဲ့ စကားလေးတွေတလုံးချင်းပြောကြပါလေ။ဘာဖြစ်လို့လဲအဲ့ဒါတွေကိုစာပေကျမ်းဂန်များဖွင့်ထားလို့တော်တော်လေးကြီးညိုစရာကောင်းပါဖွင့်ကြမ်းလေးတယ်။ဧကောဟူပကထောတပါးတဲ့တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာနဲ့သွားပြီးအထုတ်ပါမယ်သူကအဲ့လိုလျှောက်ထားတယ်ပေါ့ဗျာ။ဥဒုကာမကိလေသာကာမဆိုဒီ အာယုံ၅ပါးနဲ့ပတ်သက်တဲ့နှစ်သက်ရှားအာယုံတွေပေါ့ဗျာဒီဟာတွေနဲ့ပတ်သက်ပြီးတော့ဒီကိလေသာဖြစ်စရာအောင်နဲ့ပတ်သက်ပြီးတော့ကိုယ်နဲ့လည်းကင်းကွာစိတ်နဲ့လည်းကင်းကွာတပါးတဲ့တယောက်ထဲအထောက်ပါမယ်ဆိုဘာဖြစ်လို့ဒီလိုလျှောက်ထားလဲမင်းရင်တခြားပုဂ္ဂိုလ်နဲ့ဆက်ဆက်ပြီးတရားထုတ်ရင်ဒီကတမာရီမရနိုင် အဲ့ဒီပုဂ္ဂိုလ်နဲ့စကားပြောပြမယ်တွေ့ပြမယ်မြင်ပြမယ်ပြောပြမယ်ဒါမျိုးပေါ့မြင်လာရင်လည်းကိုကမပြောပြတော့အတွေ့အဝင်ဖြစ်တာပေါ့အဲကြတော့တမာရီကမရနိုင်တပါးရဲ့တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာသွားထိုင်ရင်အခြားပုဂ္ဂိုလ်နဲ့ပတ်သက်ကိုယ်မှဘာမှပြောစရာ ဆိုစရာနောက်ရှောက်ဝင်စရာမရှိဘူးပေါ့အဲ့လိုမဖြစ်ရင်တမာရီရလွယ်တော့ တမာရိယာကိုဉာဏ်ဖြစ်ဖို့တမာရိယာမှာလည်းဒီဇံအထုတ်နဲ့ဇံနဲ့ပတ်သက်တဲ့ဉာဏ်တွေဖြစ်တော့ဗောဝိပဿနာအထုတ်နဲ့ဝိပဿနာဉာဏ်တွေဖြစ်တော့ဟိုလိုဆိုရင်သိမ့်မလွယ်ဒါတော့အခုကြတော့အာဒီဘယ်လိုတော့ကိုကကိုဗစ် -19 ကာလဖြစ်နေတယ်ဒီခွင့်ရရဖို့မလွယ်ဘူးအကောင်းဆုံးခွင့်ရရဖို့မလွယ်ဘူးပေါ့ဒီခွင့်ရတွေပြီးတော့မိသားစုနဲ့နေတဲ့ခါကြလည်း သူတို့လည်းသူတို့လှုပ်လှုပ်ပဲစေပေါ့ကိုယ်လည်းတရားထုတ်တဲ့ချင်းကိုယ်လှုပ်ကိုလှုပ်ပေါ့ကိုကသူတို့အလုပ်ကိုဂယုဆိုင်နေတယ်ကိုတရားလှုပ်ပဲဂယုဆိုင်ပေါ့တဏှာဤတိုင်းပဲတဏှာဤပဲကိုတရားကိုလှုပ်လှုပ်နေပေါ့နှစ်နာရီထိုင်နှစ်နာရီပေါ့ကိုတရားကိုပဲတင်းတင်းချင်းလှုပ်နေပေါ့အဲ့ဒါဆိုရင်တော့လွယ်လွယ်ကူကူရနိုင်တော့အဲ့ဒါကိုဆိုလိုပါနောက်တစ်ခုကတော့ဗာလဲဆိုအပ္ပမတ်တော်အပ္ပမတ်တော် ਨੇ ပတ်သက်ပြီးတော့စာပြဖွင့်တာကောင်းပါတယ် ဟပမပတောတိကမ္မထာနေတတိယအာဝိဇဟံတော်ဒီမှတ်နေတဲ့အာယုံကိုတတိမလွတ်အောင်အထုတ်ပါမယ်လို့ပြောတယ်ဘုရားတရားထုတ်တဲ့အခါကျပြီဝင်လေထွက်လေပဲမှတ်မှဒီပေါ်မှာအမြဲတမ်းတတိကတ်နေအောင်ကြိုးစားတယ်လွတ်မသွားအခုဘုန်းကြီးတို့တရားဟောတာစားဒါကြောင့်ကိုယောဂီတွေခဏမေးကုန်နေမေးပါတယ်ဒီနေ့စဉ် ဘဝတွေမှာဘယ်လိုအမြဲမပြတ်တရားနဲ့နေတော့ဘယ်လိုလုပ်ရမလဲဆိုဖြည်းဖြည်းချင်းကြိုးစားရချက်ချင်းမရဘုန်းကြီးကတရားဟောနေတယ်ဘုန်းကြီးကိုယ်တိုင်လည်းဒီပြောတာနဲ့ပတ်သက်ပြီးတော့စိတ်ကိုကတ်နေအောင်ဒီပုံမှာအတိကတ်နေအောင်ပြောကြိုးစားပြီးပြောတယ်တစ်ချက်တစ်ချက်တည်းလွတ်ပါတယ်လွတ်သွားလဲပြန်ကတ်လိုက်လွတ်သွားလဲပြန်ကတ်လိုက်ဒီလိုပဲလုပ်ရတာပဲရဟန္တာမဖြစ်မချင်းအဲ့တော့ဒီတိုင်းပဲဖြစ်နေမှာဒါပေမဲ့ဒါကိုလွတ်ထိုင်ဖို့ဆိုတယ် လွတ်ထိုင်တတိလက်လွတ်နဲ့ပြောင်းလိုက်အာတခါတလေအမှားတွေပြောမိတယ်အဲ့ဒါမျိုးတတိလေးကပြောနေကိုပြောတာဆိုတာကိုတတိထားနေတဲ့ကညာမှားရင်လည်းချက်ချင်းတိလိုက်တယ်တိပြီးချက်ချင်းပြန်ပြောနိုင်အဲ့ဒါမျိုးအကြောင်းကိုသူကတရားထုတ်တဲ့အခါကျတော့ရှုမှတ်နေတဲ့ကမ္မထာအာယုံပေါ်မှာတတိမလွတ်အောင်တတိကတ်နေအောင်မြဲနေအောင်ကြိုးစားတယ်အဲ့ဒါကိုသူကလျှောက်တယ်အပမတ်တော်ကမ္မထာအာယုံကနေတပြီးတော့တတိလွတ်သွား တတိမလွတ်အောင်လုပ်ပါမယ်ဒါကိုလျှောက်ထားတော့ဒါအပမတ်တော့အာတာပိအာတာပိဆိုတာအပြင်းထန်အထုတ်တယ်ဆိုတော့တမ္မဝရံလုံးလဝရိယပေါ့ဗျာနည်းနည်းလေးရှည်ရှည်လေးအိဗယ်ပြောရရင်တော့ကိလေသာတွေကိုပူလောက်6သွေးကင်းပြောင်းနိုင်စေတဲ့ပြင်းစွာအထုတ်မှုတမ္မဝရံတမ္မဝရံလုံးလဝရိယရှိသည့်ဖြစ်၍ အဲ့ဒီလိုသမ္မပဒံလုံးလာနဲ့အညီပေါ့လေပြီးတော့တရားထုတ်ပါမယ်လို့ပြောသမ္မပဒံလုံးလာဆိုတာက၄မျိုးရှိတာပေါ့နော်ဘုန်းကြီးတို့မဖြစ်သေးတဲ့အာဟုသူတွေကိုမဖြစ်အောင်အထုတ်တာတခုမြင်တဲ့အာဟုဒီမျက်စိနဲ့မြင်တဲ့အာဟုသူမဖြစ်အောင်ရှုရမယ်အတန်နေကြားနေတဲ့အကုသို့မဖြစ်အောင်ရှုရအနတ်နေရတယ်အကုသို့မဖြစ်အောင်တော့ ဟောငါအကုသို့မဖြစ်အောင်လုပ်မယ်အကုသို့မဖြစ်အောင်ပြောမယ်ဘာပဲဖြစ်ဖြစ်မြင်မြင်ကြားကြားနှမ်းရရတွေ့ထိဘာပဲကြုံကြုံပေါ့လေအကုသို့မဖြစ်အောင်အကုသို့မဖြစ်အောင်တတိနဲ့နေလိုက်တာပါပဲဒါလေးကိုသိနေအကုသို့မဖြစ်ဘူးပေါ့ဗျာဒါလေးကိုသိအတိလေးကကြည့်နေဘယ်လောက်ဒီသိရမလဲဆိုရင်တော့ပေါ်ပြီးပြောင်းဖြစ်ပြီးပြမြင်တော့ပုံအကုသို့ငြိမ့်တာပေါ့အ ਨੇ ဆုံးသိနေရင်တော့ဆိုပါ ဒီအောင်ရောမပြောနေတာလေးသိပြီးပြောနေမယ်လုံနေတာလေးကိုသိပြီးလုံနေမယ်အဲဆိုရင်တော့အကုသိုလ်ဝင်မလာခိုက်တာငြိမ့်တာအဲတော့မဖြစ်သေးတဲ့အကုသိုလ်မဖြစ်အောင်အထုံးမှုကတစ်ခုပဲဒါသမဗလာလုံလာတစ်ခုနောက်တစ်ခုကဖြစ်ပြီးသားအကုသိုလ်တွေအကျိုးပေးခွင့်မရအကုသိုလ်တွေကဖြစ်ပြီးသားတချို့အကုသိုလ်တွေဒါတွေကိုဘုန်းကြီးတို့တဏ္ဍာမှာအကုသိုလ်ကလည်းဖြစ်ပြီးအကုသိုလ်ကြိုးရလာတယ်လေ ဥမာဘုန်းကြီးတို့မကောင်းတာတွေတွေးနေကြည်ပါလားအခုချိန်ကာလမျိုးဆိုစိတ်ကမခံမရနဲ့ရင်ထဲမှာလည်းအောင့်ကြံနေတာပူလောင်ကြံနေနှလုံးမှာလည်းမခံမရနိုင်အောင်ကြံနေခေါင်းမှာလည်းမကြည်မလင်ကြံတာဒါမျိုးတွေသူ့ရဲ့ side effect ကလာတယ်ဗျအကုသိုလ်ချို့မကောင်းတာတွေများများတွေးလေလေဒါတွေကလာလေလေဒါတွေကိုငြိမ်းအောင်ဘုန်းကြီးတို့လုပ်အောင်ဒီအကုသိုလ်တွေဖြစ်လာရင် ဖြစ်ပါတယ်ဘုန်းကြီးတို့လည်းဖြစ်တာပဲအဲ့ဒါတွေကို ငြိမ့်တော်လုပ်နေရမယ်ငြိမ့်တော်ကြည်နေရမယ်ဒါမှအဆင်ပြေမယ်မငြိမ့်မှုဆိုရင်ဘုန်းကြီးတို့ပို့ပို့ပို့ပို့ပူလောင်မယ်ပို့ပို့ပို့ပို့ဆင်းရဲမယ်ပြီးတော့ဒီအာဟုသူတွေအတိုက်ဆိုင်လာရင်ပေါ်နေမှာပဲမြင်စရာအာယုံသွားကြည့်လိုက်ရင်အာဟုသူဖြစ်စရာအာယုံမြင်လိုက်ရင်အာဟုသူဖြစ်လာမယ်အာဟုသူဖြစ်စရာအတန်ကြားလိုက်ရင်သွားနားတော်ပြီးအာဟုသူဖြစ်မှာပဲအဲ့ဒီခါကျရင်ဘာလုပ်အောင်လဲအဲ့ဒီဟာလေးကိုတတိလေးထားပြီးတော့ ရှောက်ကြည့်နေပေါ့ဒါလေးကိုပေါ်ပြီးပြောက်ဖြစ်ပြီးမြန်ကြည်နိုင်တော့ဒီကိလေသာငြိမ်းသွားတော့ပေါ့ဒါအကြောင်းတိုက်ဆိုင်လာမှ ပေါ်လာတဲ့အနုတ္တယကိလေသာခေါ်တယ်ကိလေသာတွေမျိုးမျိုးရှိတယ်ခန္ဓာကိုယ်ထဲမှာဒီကိလေသာတွေကငုံနေဒီအကြောင်းတိုက်ဆိုင်လာရင်ဒါတွေဒိုင်းကလေးထဖြစ်ဒါကိုအနုတ္တယကိလေသာခေါ်တယ်အဲလိုအနုတ္တယကိလေသာအကြောင်းတိုက်ဆိုင်လို့မြင်လာမယ်အကြောင်းတိုက်ဆိုင်လာလို့ကြားလာမယ်အကြောင်းတိုက်ဆိုင်လာလို့ အနတ်နေတွေ့လာမယ်ဆိုရင်ဒီကိလေသာတွေဖြစ်တတ်ပါတယ်အဲလိုဖြစ်လာရင်ဘုန်းကြီးတို့ကအမှတ်တတိလေးနဲ့နေပေါ့ဗျာအဲတော့ကြောင်းတိုက်ဆိုင်လာမှဖြစ်လာတဲ့ကိလေသာတွေမဖြစ်အောင်ဖြစ်ပေါ်တိုင်းအာယုန်တွေကိုဘယ်အာယုန်ပဲပေါ်ပေါ်မြင်မြင်ကြားကြားအမှတ်တတိလေးနဲ့နေမယ်တတိလေးနဲ့စောင့်ကြည့်နေမယ်ဆိုရင်ဒီဒီအာယုန်နဲ့ပတ်သက်ပြီးတော့ဒီကိလေသာမဖြစ်ဘူးပေါ့ဗျာ ဒီအောင်နဲ့ပတ်သက်ဖြစ်တဲ့ကိလေသာကိုဘုန်းကြီးတို့စာပေအရသုံးရင်တော့အာရမဏနုတ္တိယကိလေသာလို့ခေါ်တယ်။ဘာဖြစ်ဒီအာယုံကြောင့်ဖြစ်ပေါ်လာတဲ့ကိလေသာအာရမဏအာယုံအာရမဏလို့သုံးတယ်။နော်အဲ့ဒီအာယုံကြောင့်ဖြစ်ပေါ်လာဒီအာယုံမှာငကောကမမြင်ရတော့မဖြစ်ဘူးပေါ့ဗျာ။မြင်ရတဲ့အခါကျကြားရတဲ့အခါကျအကြောင်းတိုက်ဆိုင်တာဒီအာယုံအကြောင်းပြုပြီးဖြစ်တာငုံနေတဲ့ကိလေသာတွေပေါ်လာတော့ ုန်းကြီးတို့တဏ္ဍာမှာဒီကိလေသာတွေရှိနေတဲ့အကြောင်းတိုက်ဆိုင်လာပေါ်မှာကြောင်းတိုက်ဆိုင်လာမကျင်တတ်တဲ့ပေါ်လာမယ်ကြောင်းတိုက်ဆိုင်လာရင်နှစ်သက်သဘောကြတဲ့စိတ်တွေပေါ်လာမယ်ဒါကိုအာရမဏဒုတိယကိလေသာလို့ခေါ်တယ်မြင်မြင်ချင်းကြားကြားချင်းတတိလေးနဲ့စောင့်ကြည့်တတိလေးနဲ့နေလိုက်ပေါ့ဗျာဒါဆိုရင်တော့အာရမဏဒုတိယကိလေသာမဖြစ်တော့ငြိမ်းနေခိုက်တန့်ငြိမ်းကိုမဆိုးပါဘူးအဲ့ဒီလိုများများငြိမ်းအောင်လုပ်မှ ဝိပဿနာဉာဏ်နဲ့ဆင်းစင်တက်နောက်ဆုံးတော့မဉ္ဇဉ်ဖွဉ္ဇဉ်ရသွားတော့အဲကြတော့တဏ္ဌာနာကိလေသာတဏ္ဌာနာနုတ္တယကိလေသာဆိုတော့ပုဂ္ဂိုလ်ရဲ့တဏ္ဏမှာဖြစ်နေနုတ္တယတွေကင်းသွားတာပယ်သွားတာမဉ္ဇဉ်ရသွားသောတာပတိမဉ္ဇဉ်ရသွားရင်ဒိဋ္ဌိတို့ဝိသေကိစ္စတို့ပယ်သွားတာကင်းသွားတာဒါမျိုးပြောတယ်ဒါကြတော့အရိယာပုဂ္ဂိုလ်မှာဖြစ်တဲ့တဏ္ဍနာကိလေတဏ္ဍနာနုတ္တယကိလေသာဆိုတော့အရိယာမဲ့ရမှာပဲဖြစ်တယ် သူတဏ္ဏမှာကင်းသွားတော့ပေါ့သောတာပန်ဆိုသောတာပန်အလိုက်တရားကဆိုတရားကအလိုက်သူတဏ္ဏမှာကိလေသာကင်းသွားတယ်အဲ့လောက်ဖြစ်အောင်ဖြစ်ပြီးသားအာဟုတိတွေကိုအဲ့လိုငြိမ့်အောင်ကျင့်နိုင်ရမယ်လို့ဆိုလိုပါတယ်နံပါတ်3ကတော့မဖြစ်မဖြစ်သေးတဲ့ကုသိုလ်တွေကိုဖြစ်အောင်ဘုန်းကြီးတို့အထောက်အလိုက်မယ်ကိုမှလူရဒါနအာနေနေသလားလူနေအောင်ကြိုးစားမှာပေါ့သီလဆောက်တည်တာအာနေနေသလားသီလမပြည့်စုံဘူးလား ပြည့်စုံအောင်ဆောက်တည်နေအောင်ကြိုးစားဘုန်းကြီးတို့ကြတော့ဟိုမှာရဟန်းတော်များဆိုပါတော့ဗျာရဟန်းသီလတွေရှိတယ်ဒီရဟန်းသီလတွေကိုပြည့်စုံနေအောင်လုပ်ရပြန်ပြန်ပြီးတော့ဖြူစီအောင်ကျင့်တဲ့နည်းတွေရှိတယ်ချို့လိုကိုရောငယ်လေးကြသူတို့အဲ့ဒါနားမလဲဒီကျင့်တဲ့နေရာနှစ်မျိုးပေါ့နော်ဘုန်းကြီးကဒီအပြစ်တွေသိရင်လည်းကျင့်တာရှိတယ်ချို့ကြတော့လူငယ်လေးကြဘလို့ထင်လဲဆိုဒီဘုန်းကြီးအပြစ်တွေသိလို့ခဏခဏကျင့်နေတာသူတို့ထင်တာမဟုတ်ဘူး ကျွတ်ဆရာတော်ရဲ့ဒီစိတ်ရလေးဒီစိတ်လေးကိုတီလာလေးတွေဖြူစင်ဖြူစင်အောင်ဖြူစင်အောင်အဲတခုတရားကျင့်တော်မယ်ဆိုရဟန်းတော်များအဲ့လိုလုပ်ရတယ်။ဘုန်းကြီးတို့လည်းလုပ်ရပါတယ်။ဘုန်းကြီးခါတိုင်းဆိုဘုန်းကြီးဘာပြီးသွားတော်မယ်ဆိုရင်အဲ့ဒါလေးကြိုပြီးဒီမှာကျင့်ပါ။ကျင့်ပြန်နောက်ပိုင်းရောက်မှဟိုမှာပြီးသွားတဲ့အခါမှာဘုန်းကြီးကျင့်စဉ်တစ်မျိုးပေါ့။ဟိုမှာသင်္ကြန်ကြီးဘာတွေသွားကျင့်တော့ဘူးတော့နည်းနည်းခက်တယ်ဟုတ်လေ။ကိုသွားမယ်ခွင်လာပိတ်နေတယ်။အဲ့လိုသွားသွားကျင့်လိုက်တော့ဒီမသွားခင်လှုပ်တယ်။ အဲ့တော့ဘုန်းကြီးတို့လှုပ်တဲ့ရွယ်ကြကစိတ်စင်ကြယ်ဖို့နောက်ကြောငယ်လေးတွေကြတော့ဒါတွေကြတော့ဘုန်းကြီးတို့ယဟန်ခန္ဓာတွေပုတ်ခတ်တယ်ကမွာတွေနဲ့တိမ်ထဲမှာယူရတယ်ဖားတယ်အဲတောင်းရတယ်ပေးရတယ်တော်တော်လေးခက်တယ်ရှုပ်ထွေးတယ်ကြောငယ်လေးတွေကြသူတို့အဲ့လိုမျိုးတွေနားမလည်နဲ့ငါဒါဒါလှုပ်ချင်တယ်ကမွာယူတော့ယူခြေစမ်းငါ့ကသူတို့မရွေးတော့သူတို့ဆိုတချို့စာကြံပြီးပြီးသားတယ်ကျင့်စဉ်ပိုင်းပေါ့လက်တွေ့ကျင့်စဉ်ပိုင်းမလုပ်တော့ ဒါမျိုးတွေအဲကြောင့်ဘုန်းကြီးကြောက်တိုက်ဆန်လာတဲ့ကတော့မျောပါတယ်ခါတလေဘုန်းကြီးတခြားနိုင်ငံရောက်တယ်ဟိုထိုင်ဝမ်တို့လိုရောက်တယ်အဲ့မှာလည်းချိန်ရတယ်တန်ခါသူကပရမကျင့်စရာတစ်ပါးလောက်နဲ့ပြီးတယ်ဒုတိယကျင့်စရာတန်ခါ၄ပါးအနည်းဆုံးလုပ်တယ်အဲ့လိုတန်ခါလေးများများရှိလာရင်ဘုန်းကြီးထိုင်ဝမ်တို့ကလည်းကျင့်တယ်အဲ့ဒါရောကတော်လေးကပြုတ်နေကြငါတို့ဘုန်းကြီးကတော့ပြစ်တယ်ရှိလို့လောက်ကြပြီသူကလို့ထင်တယ်လောက်ကြဘုန်းကြီးက ဂိုင်းဂိုင်းသူတို့ပြုံးတော့ဒီလိုက်ဂိုင်းဒီကံဝသွားယူစားနိုင်မဲ့ခြားလဲခန့်တော့မယူတော့မင်းတို့ကငါပြောတော့တောင်ပြောပြောပြောအခုကပွားတော့မယူတော့မယူတတ်ဘူးအဲကြောင့်မှအကြောင်းတိုက်ဆံမှတို့ကကြင့်နေဆိုတာတန်ငါလည်းရှိရမယ်နောက်ငါကလည်းဒီမမပြေသွားတဲ့ကဒါလေးတွေကြင့်နေတယ်ဘုန်းကြီးတို့ဒါနဲ့ပတ်သက်ဘုန်းကြီးရင်တော့တခါပြောခဲ့ဖို့ပါတယ်ဆရာတော်ကြီးတပါမိတ်ငယ်ဘူးလားဒီကြောင့် ဒုတင်ဆောက်တည်ဘူးမှရဟန်းဘောရဟန်းတန်ဖို့နားလေတယ်ဆိုတဲ့စကားလုံးလေးပြောသွားတယ်။သင်္ချိုင်းနေသွားတာဆိုဒုတင်ဆောက်တည်တာတော်တဲ့တောင်းတဲ့နေရာဒုတင်ဆောက်တည်တာသင်္ချိုင်းသင်္ကန်းသုံးတဲ့ဆောင်းတာဒုတင်ဆောက်တယ်။ဘုန်းကြီးတို့တော်တဲ့တောင်းတဲ့တို့သင်္ချိုင်းနဲ့သွားနေတယ်ဆိုတာသီလပြည့်စုံမှသွားရတယ်။သီလမပြည့်စုံရင်မသွားရဘူး။ဒါကိုရည်ရွယ်တယ်။ဟောသီလပြည့်စုံအော်အဲကြောင့်ဒါကြောင့်မို့ဒုတင်ဆောက်တည်ဘူးမှ လူတွေကျင့်သုံးမှုမှာရဟန်းဘဝရဟန်းတန်ဖို့နားလေတယ်ဆိုတာအဲ့လိုကျင့်သုံးရပြီဆိုတော့ကသီလပြည့်စုံအောင်လုပ်ရသီလပြည့်စုံအောင်လုပ်တဲ့အခါကျအာအဲ့ကျမှကိုယ့်ရဲ့ဂုဏ်သိက္ခာကိုရှိမှကိုတန်ဖို့ရှိမှသိတယ်ဥမာသွားရတယ်လေဒီသီလအကုနဲ့ဒါပဲသီလပြည့်စုံမှအဲ့ဒါကိုသွားရည်ရွယ်ပြီးမိတ်အဲ့ဒီငယ်ရကိုယ်တော်လေးကြားလို့ထင်တတ်တော့ဗျာထင်တဲ့ခါကျဘုန်းကြီးကအဲ့လိုလေးတွေတစ်ခါလေးလေးသူတို့နိစ္စတကသင်ပြပေးရတာရှိတယ် နောက်တော့သူတို့နားလဲလာတယ်နော်သီလပြည့်စုံမကျင့်တတ်သေးပြည့်စုံကျင့်ရမယ်ဓမ္မသီလဆောက်တည်ရမယ်ပြည့်စုံလည်းကျင့်ရမယ်နော်ငါးပါးသီလဆောက်တည်ဘူးပဲဥပုပ်သီလဆောက်တည်ဘူးတယ်တခါတည်းတဲ့မြင့်တဲ့သီလတွေဆောက်တည်နေအောင်ကြိုးစားတော့နော်မြို့သားတွေဆိုရဟန်းသီလတွေဆောက်တည်နေအောင်ကြိုးစားမယ်ဒါမျိုးအဲ့ဒီကတဆင့်တဲ့ဘာဝနာဘာဝနာအထောက်အမယ်နော်ဟော မဖြစ်သေးတဲ့ကုသိုလ်ဖြစ်အောင်မဖြစ်သေးတဲ့ဘာဝနာတွေကိုငါလုပ်မှာပဲကုသိုလ်ဘုန်းကြီးတို့တမထဘာဝနာတွေအများကြီးသင်ပေးထားတယ်ဒါတွေလုပ်ရမယ်သူ့နေရာနဲ့သူသုံးချတာရသူကသူသုံးတက်တယ်အဲ့ဒီကနေတဆင့်တက်ပြီးဝိပဿနာအထုတ်ရမယ်ဝိပဿနာအထုတ်တကအထုတ်နဲ့မပြီးဘူးနော်ခုတော်တော်များများဝိပဿနာဝိပဿနာနဲ့အလုံးပြောနေကြတယ်ဒါပေမဲ့လို့ဝိပဿနာအထုတ်တွေကဝိပဿနာဉာဏ်ဖြစ်ရလားဆိုတဲ့မေကုံကိုယ့်ကိုမေးဖို့အရေးကြီးတယ်ဝိပဿနာဉာဏ်ဖြစ်မှ အခုလိုလောကဓာတ်နေခံနိုင်တွေ့လာတယ်ခံနိုင်ရှိတာတော့ဟောဒီဘုံကြီးလည်းမခံနိုင်ပါဘူးဗျာဒီလိုလောကဓာတ်နေဘာလို့အကုန်လုံးခံရတယ်လောကဓာတ်တယောက်တည်းခံတာမဟုတ်ဘူးတာမန်ခံနိုင်ရှိဖို့မလွယ်ဘူးဒီဒီလို ပြဿနာဆိုတော့နော်တဝူတယောက်တည်းဖြစ်တော့အများစုကြုံကြရတဲ့ပြဿနာမျိုးအဲကြောင့်ဒီဟာဝိပဿနာဉာဏ်ဖြစ်အောင်အထုတ်အထုတ်ဆိုတာဒါကိုပြောပါတယ် ဝိပဿနာဉာဏ်ဖြစ်နေရင်တော့ဒါတွေကဘုန်းကြီးတို့ခံနိုင်ရှိမှာပဲနော်ဒီကိုယ်စိတ်ကိုပြန်ကြည့်မယ်ဟောပြီးပြောဖြစ်ပြီးပြန်ကိုယ်စိတ်ဆင်းရဲတာလေးလေဟောစိတ်ဆင်းရဲမှုကခန္ဓာကိုယ်ဒီအောင်ထိနေတယ်နှလုံးထိတယ်ရင်ပါအောက်ကြံနေတယ်ဒါလေးကြည့်ပေါ်ပြီးပြောဖြစ်ပြီးပြပေါ်ပြီးပြောဖြစ်ပြီးပြအဲ့မှာတက်တာသွားလိမ့်မယ်ခန္ဓာကိုယ်ကြီးခေါင်းမှာမကြည်မသာဖြစ်နေမအီမသာဖြစ်နေမကြည်လင်ဖြစ်နေခန္ဓာကိုယ်ကြီးပေါ်မအီမသာဒါဆက်ကြည့်ပြောက်လို့တဲ့စိတ်နဲ့တော့မကြည့်အောင်နော် ကြည်ရင်ကြည်နဲ့ပျောက်သွားလိမ့်မယ်ပျောက်လို့လည်းစိတ်နဲ့ကြည်နဲ့မပျောက်ဘူးကိုဖြစ်ချင်တဲ့အတိုင်းဖြစ်ဖို့ကြင်နာမဟုတ်ဘူး तू ဖြစ်ချင်တာကို तू ဖြစ်နေတဲ့သဘာဝကိုမြင်အောင်ကြည့်တာဒါလေးနားလည်ထားနော်ဟောဆရာတော်ကပြောတယ်ဒါကြည်ရင်ပျောက်သွားလိမ့်မယ်ကြည်ရင်ကြည်နဲ့မပျောက်ဘဲနဲ့ကိုယ်ကလည်းပျောက်အောင်ကြည်တာမှမဟုတ်ဘူးအဲ့လိုမျိုးတွေလည်းဖြစ်တတ်တယ်နော်ပျောက်အောင်ကြည်တာမဟုတ် तू ဖြစ်နေတဲ့သဘာဝသိအောင်ဘယ်သဘာဝဆိုအများနဲ့တီးမနေပေါ်ပြီးပြောဖြစ်ပြီးပြည့် ကိုကအဲ့ဒီပျောက်ချင်တဲ့စိတ်နဲ့ကြည်တော့မပျောက်မပျောက်တော့စိတ်တွေကဒုစိတ်တွေကပုံပင်မှဘယ်ဟာမှမပျောက်ပူပန်တဲ့စိတ်လည်းမပျောက်သူ့ရဲ့ site ဖက်လည်းမပျောက်ဖြစ်တတ်တယ်ဒါလေးမှတ်တာပဲနော်ဒီတော့မဖြစ်သေးတဲ့ကုသိုလ်တရားတို့ဖြစ်အောင်အထောက်ရမယ်လုံလပြည့်ရမယ်ဆိုတော့ကဒါနမဖြစ်သေးဒါနလုံးသီလမပြည့်စုံသေးသီလဆောက်တည်ဘာဝနာတွေအထောက်တဲ့သမထဘာဝနာတွေမကျင့်ဘူးသေးရင်ကျင့်ကြအထောက် ပြီးတော့ဝိပဿနာတွေမအာမထုတ်သေးအာထုတ်တာအာထုတ်တဲ့ဝိပဿနာဉာဏ်တွေဖြစ်အောင်အာထုတ်ပေါ့ဗျာဒါမှဖြစ်သေးတဲ့ကုသိုလ်ဖြစ်အောင်လုပ်တာဖြစ်ပြီးသားကုသိုလ်တွေကိုတိုးအောင်ပွားအောင်လုပ်ရမယ်ဒီနေရာပြောရင်မဲ့ညာဖုန်ညာရအောင်ကျင့်ရနော်တိုးပွားရောဝိပဿနာဉာဏ်နဲ့ဆင်းရဲတိုးအောင်ကျင့်ရမယ်ကျင့်နေပြီဆိုဝိပဿနာကျင့်နေဝိပဿနာဉာဏ်ဖြစ်ရမယ်လေဒါမှတိုးပွားမှာပေါ့ဝိပဿနာဉာဏ်နဲ့ဖြစ်ပြီဆိုလည်းမဲ့ညာဖုန်ညာရအောင်လုပ်ရမယ် ဒါမှတိုးပွားတယ်အဲ့လိုမှတ်ထားမယ်နော်အဲ့ဒီလိုအာတာဘီဆိုတာအဲ့ဒီလို၄မျိုးနဲ့တမ္မပဒံလုံးလာ၄မျိုးနဲ့ကြင့်နေမယ်ဆိုရင်ဘုန်းကြီးတို့တာနာမှာဖြစ်နေတယ်ဒီအာယုံပေါ်မှာမိပြီးဖြစ်နေတယ်အာရမဏနုတ္တယကိလေသာပေါ့ဗျာအဲ့ဒီကိလေသာတွေလည်းကင်းနိုင်ပါတယ်ရှုမှတ်နေမဉ္ဇဏ်ဘုံညာရသွားပြီးတန်တနာနုတ္တယကိလေသာကိုယ်တဏ္ဍာမှာဖြစ်နေတဲ့ကိလေသာတွေလည်းကင်းသွားနိုင်တယ် ဒါကိုမိတ်ပါတယ်နောက်တစ်ခုကတော့ဗာလဲပဏိပဟိပဟိတထောတဲ့ဒိဗေရှေ့ရှေ့ဆရာတော်ကြီးတွေကတော့ဘယ်လိုဒိဗေနိဗ္ဗာန်ကိုဆေလို့ရတော့ဆေရှိသည်ဖြစ်၍ဒီလိုဒိအနတ်ဒိဗေဖွင့်ကြတော့အဓိကကတော့အဲ့ဒီမှာတော့ပဟိတထောတိဝိဟရေဝိဟရေယံတိဝိသေတာဒီကမတထာယ ပေတိတတ်ထောဟုတ်တဝါဝေရိယဒီအဖွင့်လေးကြည်ပြောတယ်အဲ့ဒါဘာလဲဆိုတော့မညာဖွညာနိဗ္ဗာန်ရဖို့အတွက်နိဗ္ဗာန်ကိုဆေလွတ်တဲ့စိတ်ရှိသည်ဖြစ်ရနေပါမယ်တတိယပြောရင်တော့ဘာပြောလဲဆိုအဖွင့်ထကရာနှစ်ခုရှိတယ်နောက်ဟာလေးပုတ်ကောင်းတယ်ပိဋတ်ထောဒီကာယေဇဇီဝိတေသအနပခအနပခတာယပေတိတတစိတ်သောဝိတ္တထအတ္တဘာဝဒါတော့ပါဠိဖတ်ပြတော့ဘုန်းကြီးပြောတဲ့အရာတွေက ဒီအသေးပဲတွေယူပြောတာသိစေခြင်းလို့ပါပဲနော်ဟောဘုန်းကြီးကလည်းကတို့နားမလဲတာတွေရှောက်ပြောနေဖြစ်မှာဟိုစီလိုဝါလို့ပြောတာမဟုတ်ဒီပါဠိနဲ့ညီပြောတယ်ဆိုအကြောင်းပြောခြင်းခါဒီလေးကြတော့ထင်တာဟောဘုန်းကြီးကသူ့အိုင်ဒီယာတွေရှောက်ပြောနေသူ့အတွေးတွေပြောနေတာဒီလိုလည်းမြင်တယ်ပြောတဲ့ပုဂ္ဂိုလ်ကလည်းပြောတာဟုတ်ဘုန်းကြီးတို့ဒါအပြစ်ပြောလို့မရဘူးဗျခါလေသူ့အိုင်ဒီယာတွေအတွေးတွေထည့်ပြောတာရှိတယ်ဒီမှာ နိဗ္ဗာန်ကိုဆေလွတ်တဲ့စိတ်ရှိတယ်ဘာလဲဆိုတော့နိဗ္ဗာန်ကိုရမယ်ဆိုရင်မဉ္ဇဏ်ဖုန်ညာနိဗ္ဗာန်ကိုရမယ်ဆိုရင်တပည့်တော်ကိုယ်နဲ့အသက်မငက်ကွက်ဖက်နဲ့အထောက်ပမယ်ဒါပြောတာနိဗ္ဗာန်ကိုရမယ်နော်မဉ္ဇဏ်ဖုန်ညာရမယ်ဆိုရင်ဘုန်းကြီးတို့ကဒီဒီအထူးသဖြင့်ပေါ့လေခန္ဓာကိုသိမခန္ဓာပါလေဒီမှာရှုမှတ်နေဟိုနာနာဒီဟာငါသင်ပြန်သိတော့ပြင်လဲရကောင်းမလားရွှေ့လဲရကောင်းမလားခန္ဓာကိုယ်လည်းငဲ့တာပဲ ဘုန်းကြီးတို့လည်းငဲတာနည်းနည်းညောင်းလိုက်လှုပ်ချင်းလာပြီဒါခန္ဓာကိုငဲတာဟောငါဒီလိုနားလိုက်သေမြန်းသွားသွားမှလေလားဒီလိုဖြစ်တော့ဘာမှဖြစ်ပါဘူးခန္ဓာတစ်ဖြုံနာယုံကပ်ယုံနဲ့ဘယ်သူမှဆိုဒီလိုဖြစ်တတ်တာအဲ့ဒီလိုကိုယ်နဲ့အသက်ကိုငက်ွက်ခြင်းမရှိဘဲနဲ့တပီတော့တရားနိဗ္ဗာန်မရရအောင်အထုတ်ပါမယ်မညာဖို့ညာမရရအောင်အထုတ်ပါမယ်ဒါလျှောက်တာပါဒါသူလျှောက်တဲ့စကားပဲ အဲတော့မြတ်စွာဘုရားအဲ့ဒီမှာကောင်းပြီအဲ့ဒီဆိုရင်မလူကျော်ဗုဒ္ဓသူအမေးဖြေလေးနဲ့ဟောပါတယ်ဗျ။ဘာမေးလိုက်လဲတန်ကိမင်းယတိမာလူဒဗုဒ္ဓတဲ့ငါမေးမဲ့မေကွန်သင်ပဲလို့ထင်တယ်လေတဲ့။ရေတီသခုဝိညာဉ်ဟာရူပအရိဋ္ဌအရိဋ္ဌပုပ္ပါနသပတ္တိနသတိဟောတိပတ္တယံအဋ္ဌိတေတထသံတော်ဝါရာကောဝပေမိမံဝါ ဒါကဘုန်းကြီးရွတ်ပြတာမဟုတ်ဗျာဒီတခါတလေဘုန်းကြီးတို့ဒီတရားကိုမကြားဘူးတဲ့ခါကျတော့ဘုဒ္ဓနည်းဒီထဲမှာဒီဟာလေးဆောင်းအေးလွင်ရှောက်တယ်မမြင်ရကိလေသာသူ့အတူငြိမ့်သည်ဆိုအဲအဲ့ဒီဟာရှိတယ်ဗျာအဲ့ဒီပါတိကတချို့ကြဒါကိုမကြားဘူးတဲ့ခါကျအထင်နဲ့ပြောတာဖြစ်တတ်တယ်ဒါကြောင့်အဲ့ဒီပါဠိရှိအဲ့ဒီတရားရှိတယ်ဆိုတော့ကြောင့်ဘုန်းကြီးဟောတာဒီနေ့အဲ့ဒါဖေကဒီတိုင်းပြောနေတာမဟုတ်ဘူးဆရာတော်ဒီတိုင်းဟောတာမဟုတ်ဘူးဒီပါဠိရှိတယ်ဒီမာလူကျောက်ဗုဒ္ဓမသိကြောင့် ဟောထားတယ်အဲ့ဒါပြောခြင်းအဲ့မှာကြည့်လိုက်ပေါ့ဗျာပထမဆုံးဘုန်းကြီးဖះဟောတဲ့အတိုင်းဒီမြန်မာပြန်လေးနည်းနည်းပြောပြမယ်မလူကြဗုဒ္ဓတေသင်အားသက္ခုဉာဏ်သက္ခုဉာဏ်မြင်သိရတဲ့တေရှိဥပအချင်းစင်းယူပါယုံနေရအရိဋ္ဌာရှိတော့ကလည်းမမြင်ဘူးနော်အဋိဋ္ဌာအခုမြင်နေတာလည်းမဟုတ်ဘူးအဋိဋ္ဌဗုဒ္ဓအရင်တုန်းကလည်းမြင်ဘူးတာမဟုတ်ဘူး ခုကမြင်တာတွေမြင်ဘူးတာလည်းမဟုတ်ဘူးဒီအစင်အာယုံဥမာမျိုးသားဆိုရင်မျိုးသမီးအစင်အာယုံသဘောကျတယ်မျိုးသမီးဆိုမျိုးသားအစင်အာယုံသဘောကျတယ်အဲ့ဒီအစင်အာယုံဟာအခုမြင်နေတာလည်းမဟုတ်ဘူးတဲ့အရိဒဗုဒ္ဓအတိတဘွားအရင်တုန်းကမြင်ဘူးတာမဟုတ်အရင်ဘွားကမြင်ဘူးတာလည်းမဟုတ်ဘူးเนาะနာနာပတ္တိအဲ့ဒါပါလေအခုမြင်နေတာလည်းမဟုတ်ဘူး နော်နတ်ဆဟောဒီပတ်တင်ရနောင်မြင်ရလိမ့်မယ်ဆိုလဲစိတ်ကူးတဲ့လည်းမရှိဘူးအထိတေတတ္ထသံနောဝါရာကောဝပေမံဝါတတ္ထထိုဆင်းအာယုမှာငကောကလည်းမမြင်ဘူးအခုလည်းမြင်နေတာမဟုတ်ဘူးအရင်တုန်းကလည်းမမြင်ဘူးအဲ့ဒီလိုမမြင်ဘူးတဲ့အဆင်းအာယုတွေမှာတေတင့်ဟာသံနောဝါလိုချင်နှစ်သက်မှု ရာဂောဝါတတ်မှုတတ်မဲ့ဆွဲလန်းမှုပေမံဝါချစ်ခင်မှုနှစ်သိမှုအတ္တိရှိနိုင်ပါမလားဒါမေးတာပေါ့ဗျာနော်ဒါကတော့ဘုန်းကြီးပါဠိနဲ့ကပ်ပြောတာဗမာလိုတိုက်ရမြန်မာပြန်ပါမယ်မလူကြားပြန်ငါမေးမဲ့မေးကွာသင်ပဲလို့ထင်တယ်လေသင်မှာဒီဘက်ဘဝမှာတခါမှမမြင်ဘူးသေးဘူးတဲ့ဟိုးအရင်ဘဝတွေကလည်းမမြင်ဘူးတဲ့အခုမြင်နေတာလည်းမဟုတ် သူ့ကိုမြင်လိုက်မယ်လို့မြင်ရလိုက်မယ်လို့စိတ်ခုတဲ့တောင်မှမဖြစ်ဘူးတဲ့အဲ့လိုမမြင်ဘူးမမြင်ဘူးတဲ့မြင်နေတာမဟုတ်တဲ့မြင်ရလိုက်မယ်လို့စိတ်ကူးတဲ့တောင်မဖြစ်ပေါ်သေးတဲ့အမျိုးသမီးအစင်အာယုံသို့မဟုတ်အမျိုးသားအစင်အာယုံကိုအကြောင်းပြုပြီးတော့လိုချင်မှုနှစ်သက်မှုချစ်မြတ်မှုဖြစ်ပါမလားအဲ့တော့ဘာဖြစ်မဖြစ်ဘူးပေါ့ဗျာမြင်မှမမြင်ဘူးပဲနဲ့ အရင်တော့လည်းမမြင်ခုလည်းမမြင်ဘူးနောက်လည်းမမြင်ဘူးပေါ့မြင်မှမမြင်ဘူးတဲ့ဟာမဖြစ်ဘူးပေါ့အကုန်လုံးမေးတယ်အနတ်နဲ့အတန်နဲ့ပတ်သက်တယ်အရင်တော့ဒီတန်မကြဘူးဒီတန်မကြဘူးတဲ့တန်နှစ်သက်ပါမလားအခုလည်းမကြဘူးအခုလည်းမကြဘူးနောက်လည်းမကြဘူးမကြကြားလိမ့်မယ်လို့မျောလင်းစရာအကြောင်းရှိတဲ့တန်မျိုးနှစ်သက်နှစ်သက်မဖြစ်ပါဗျာအနတ်အရာသာအတွေ့အထိကြံတွေးစရာ အကုန်မေးတယ်ဒီနေရာမှာတော့ဖះကဆန္ဒောဝါရာဂောဝါပေမံဝါဒီလိုအဓိကတော့တဏှာယာကကိုအဓိကထားပြောဟောပါတယ်ဒါပေမဲ့လို့တဏှာကြံတဲ့ကိလေသာတွေလည်းအကုန်ပါတယ်နော်အဓိကကတဏှာယာကအကြောင်းပြုပြီးကြံတာတွေအပရာဏဖြစ်တဲ့ဒေါသတို့မောဟတို့ဒိဋ္ဌိတို့ကြံတဲ့ကိလေသာတွေလည်း မဖြစ်နိုင်ဘူးလို့သိသိစေတာပေါ့ဗျာဒီအာယုံကိုမမြင်ဘူးတဲ့အာယုံကိုမကြားဘူးတဲ့အာယုံကိုလောဘမဖြစ်တယ်လို့ဒေါသလည်းမဖြစ်နိုင်ဒိဋ္ဌိလည်းဖြစ်ဘူးမာနလည်းမဖြစ်နိုင်ဘူးဒါပြောတာပါဒါကြောင့်ဆရာတော်ကြီးကဗာမိတ်နေဆိုဒါဒီဟာလေးကိုဆောင်ဖို့လုပ်ကြတော့မမြင်ရရကိလေသာသူ့အတူငြိမ့်တယ်ကဲဘုန်းကြီးတို့ခုဗမာပြည်မှာဖြစ်ပြတဲ့ဖြစ်ပြတဲ့မမြင်ဘူးမကြားဘူးဆိုဘယ်လိုလုပ်ဖြစ်မှာလဲ မြင်ကြားနေတဲ့ကကိုကလည်းကြည့်ချင်တယ်မမြင်မြောက်ကြည့်တာမမြင်မြောက်ကြည့်ဖွင့်ကြည့်လိုက်အဲ့တော့ဒေါသဖြစ်မှာပေါ့ဗျာဒါအဲ့ဒါကိုပြောပါတယ်နော်မြင်နေရရင်တော့ဘာဖြစ်မလဲမြင်ရရမှာကိလေသာဂိမ့်ကဖြစ်နိုင်တယ်မြင်လာရင်တော့ဝင်လာမှာပဲလေလောဘဖြစ်စရာရောမြင်နေလောဘဖြစ်မှာဒေါသဖြစ်စရာရောခုဒေါသဖြစ်စရာရောနေဘေ့စ်ဘုတ်ပို့ကြည့်မယ်ဟိုတရင်နေကြည့်နေမယ်ဖြစ်မှာပဲလေကိုကဖြစ်အောင်လုပ်တာကိုဖြစ် ဖြစ်အောင်ကြည်တာဖြစ်အောင်နားထောင်တာအဲ့ဒီတန်နေနားမထောင်ဘဲနဲ့ဒီဒေါသလည်းဖြစ်เสียအကြောင်းမရှိဘူးလောဘလည်းဖြစ်เสียအကြောင်းမရှိဘူးဒါပြောတာပေါ့ဗျာဒီတုတ်ကအဲ့လိုနည်းနည်းလေးချက်ပြောမှပုံနားလဲနော်ဒီတော့တရားမျိုးမှတ်ထားမှာပေါ့ဗျာခုနပါဠိလေးကြည့်ပြီးတော့မမြင်ရရာကိလေသာသူအတူငြိမ့်သည်နော်မမြင်နေရင်ဒါငြိမ့်တယ်လို့ဒါပေမဲ့လို့ဒါတွေကိုကိုယ်ကကြည့်နေမယ်နားထောင်နေမယ် စဉ်းစားနေမယ်တွေးနေမယ်ပေါ့ဗျာဖြစ်နေမှာပါပဲဒါကြောင့်မို့မြင်ရရာမှာကိလေသာကိန်းကဖြစ်နိုင်သည်ဒီလိုမှတ်တာနော်ဝိရှခွဲပါဒီလောက်နဲ့သိမ့်မယ်နော်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေဒီနေ့ရှစ်တန်းပုံကုန်တွေပြန်တက်လာကြတော့ အလောင်းနဲ့တိမ်ပြီးတော့အေးစက်ဆုတောင်းမြပေးဝေကြမယ်နော်အလုံးလိုက်ဆုံးမယ်ဣဒံမိဘုံညံဣဒံမိဘုံညံမကဖလာမကဖလာညာနတ္တညာနတ္တပစ္စယောပစ္စယောဟောတုဟောတုဣဒံမိဘုံညံဣဒံမိဘုံညံ တပ္ပတတ္တနံတပ္ပတတ္တနံအာစီမပါစီမသဗ္ဗေတတ္တသဗ္ဗေတတ္တဒုက္ခိတာဒုက္ခိတာဟွန်တုဟွန်တုညာတယောညာတယောကဲမြောက်နော်ကုသိုလ်အမြအမြအမြ

ธุကုသိုလ်အမြအမြအမြအမြဘုရားတရားမူကြပါကုန်သာဓုအာဓုအာဓုဓမ္မချမ်းသာကြပါစေရှင်းတန်းလူတွေအိတ်တော်မြေသူအမှတ်တတိလေးနေရနော်တတိမလွတ်စင်နဲ့ခုနလို ကိုရှုမှတ်နေတာကိုတတိမြဲအောင်ကောက်အောင်ကြိုးစားမြဲအောင်ကောက်အောင်ကြိုးစားဘုန်းကြီးတို့တန်တော်မှာအကုသိုလ်တွေမဝင်ဘူးပေါ့ဗျာကိလေသာတွေမဝင်ဘူးပေါ့ဗျာအဲ့လိုရှုမှတ်အေးအေးလဲဝါတယ်အေးရနိုးတော့လဲကြည်ကြည်လင်လင်နိုးလိုက်မယ်နော်ဒီဘက်ကပုံကိုယ်တွေကတော့စဉ္ညာရှောင်းမှမယ်ကိုနာယီမှပြန်ပြီးတော့ထိုင်မှတ်